ယေရှုရှင်မဟာဗောဓိမံဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌10ရက်6လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်တို့ဒီလောကကြီးထဲမှာအငြိမ်မနေတာသုံးခုပဲဗျာတို့ကာလဆိုတဲ့အချိန်ကလည်းအငြိမ်မနေဘူးစက္ကန့်နဲ့မိပြီးပြီးသွားဟင်အမှန်ပါဗျာဟင်ကာလဆိုတို့ခဏလို့လည်းပုံတော်လေ မှန်ပါဟင်သူကလည်းဟိုစက္ကန့်နဲ့အညီတို့မြေတွေကထွက်တဲ့မြေကိုးလေးတွေလိုနေမှာပေါ့လေသူလည်းတရိပ်ရိပ်နဲ့ပြေးလွာနေတာအဲပြေးနေတာမှလည်းများအစကနေဆုံးထိပြေးတာကြီးတယ်ထင်တယ်မှန်ပါဆုံးဖို့ပြေးတာဟင်မှန်ပါပြီးတော့တို့ဝရလို့ခေါ်မှာပေါ့တို့အရွယ်ကလည်းအဲ့ဒီအချိန်နဲ့အများပြေးနေတယ်မှန်ပါပါတို့အချိန်ဟော လူကသာနာတာဗျအရွယ်မနာဘူးမနာပါဗျဟင်လူကတော့ဘယ်နဲ့တော့နာပါဗျဟင်အိတ်ချိန်မို့ဘာမို့ရှိသေးမှန်ပါဗျအရွယ်ကအိတ်ချိန်ရှိလားမရှိပါဗျဟင်မရှိပါဟင်အရွယ်မှာအိတ်ချိန်ရှိဘူးဗျအမြဲသူကလည်းဟင်ပြီးနေတယ်ချိန်နဲ့အမျှပဲဟင်မှန်ပါဗျဒါမို့အချိန်နဲ့အရွယ်ဆိုတာမျိုးတော့အဲ့ဒီတိုင်တို့ကိလေသာကလည်းဘယ်တော့မှနာဘူးမနာပါဗျဟင်ဟိုတို့ ကြိုက်စိတ်ပေါ်ရင်ပေါ်ကွယ်မပေါ်ရင်မကြိုက်စိတ်ပဲကွယ်အဲကြိုက်စိတ်မကြိုက်စိတ်မဟုတ်ရင်မသိစိတ်ကတော့အမြဲရှိတယ်ဟင်မှန်ပါဗျာအဲဒီမောဟကတော့အမြဲရှိဗျာဟင်ပြီးတော့တို့မြင်ရင်မြင်ပြီးကြားရင်ကြားပြီးအဲ့ဒီတိတွေရှိရင်ရှိဗျာမရှိရင်တော့ကြံသိမှုကတော့မျက်ရှိဗျာရှိပါဗျာဟင်မှန်ပါသူလည်းနာဘူးဗျာအဲ့တော့ဒီသုံးခုဟာတို့ဘယ်တော့မှမနာတဲ့အရာသုံးခုဟုတ်ခလားမှန်ပါဗျာဟင်တို့သာကတော့အရွယ်ကို ကာလကဝါမြုံနေတယ်လို့ဆိုတယ်ကာလောပကတိတတ္တနာဟင်အချိန်အဲ့ဒီချိန်ကတို့ကိုဝါမြုံပြီးလိုက်နေတယ်လို့ဆိုတယ်ကွဟင်ဟင်အမြဲဝါမျိုးလိုက်နေတယ်အဲ့တော့တို့ဟိုအချင်းကိုမှီ၍ဖြစ်နေတဲ့အရွယ်ကလည်းတို့ဗျာဟိုအကျန်းစားပြောရလို့ရှိရင်တော့ဟိုခေဦးအရွယ်ပေါ့မွေးကင်းစားကနေ10နှစ်12နှစ်ထိအောင်တယ် ဒါကတော့ဘာမှမသိသေးတဲ့အရွယ်ခေဦးခေါ်ရမှာပေါ့ကာလာသာကာလာသမီးဆိုရင်ဒါပထမအရွယ်ထားကြအိမ်တော်နဲ့ဘဝတော်ဆိုရင်ဒုတိယအရွယ်ထားကြဖိုးဖွားဆိုရင်တတိယအရွယ်ထားကြဟုတ်ကလားဟဲ့အဲ့ဒီမှာတို့ဒီခေဦးကုံဆုံးတယ်ဆိုတာဒီခေဦးကုံဆုံးခြင်းနေအချိန်ကနေဟိုဝါမျိုးသွားတာမဟုတ်ဘူးလားမှန်ပါဗျာဟင်မှန်ပါဗျာအချိန်ကဝါမျိုးသွားတာအဲ့ဒီတို့ခေဦးအချိန်ဝါမျိုးပြီးလို့ကုံပြီဆိုတော့မှတို့ဘာတော့ဟိုဟင်ပထမအရွယ်ကိုသွားမှာပေါ့ ဟင်ဖရာဘာကလာသမီးရွယ်လေအဲ့တော့တို့ဟိုမွေကြီးတကောင်အရှိလိုက်ရှိတာကိုကြောင်စားနေတာနဲ့နှုံတူထင်တယ်ဓမ္မကောင်းပိုင်းလားဟင်ကောင်းပိုင်းကုံတော့ရှိတခုရှိတခုနောက်ဆုံးအမိပြောင်ကုန်းဟုတ်ကလားဒါနဲ့လဲတူတို့မဟုတ်ငန်းတော်ကြတကောင်ကမွေတကောင်ကိုမျိုးနေတာနဲ့လဲတူတယ်ဟင်မှန်ပါပါဟင်ငါတော်ကြာကြီးတကောင်ကမွေကိုမြူတဲ့နေရာလဲဒီတိုင်းထင်တယ်ဟဲ့မှန်ပါပါရှေ့ကနေခေါင်းပိုင်းကနေမျိုးတဖြည်းဖြည်းနဲ့ထင်တယ်မှန်ပါပါဒီနောက်ဆုံးအမိကတော့ကုန်း သူတို့ထင်တယ်ဟိမှန်ပါဗျာတို့လည်းဒီလိုပဲခုခေဥစာတွေကနေပြီးတော့ဟိုပထမအရွယ်အဲဒုတိယအရွယ်တတိယအရွယ်ထိအဲဒါလည်းဒီကာရာလေးဟိုတော့မွေကြီးကတို့ဒီမြေလျှောနဲ့တူတဲ့အရွယ်ကိုမျိုးနေတာပဲဗျာမှန်ပါဗျာဟင်ဒီလိုနဲ့တို့တဖြည်းဖြည်းနဲ့ဟိုခေါင်းပိုင်းမျိုးလို့ရှိရင်ဟိုအလဲပိုင်းနဲ့နောက်ပိုင်းရှိတယ်ဟင်အလဲပိုင်းမျိုးလို့ရှိရင်နောက်နောက်ပိုင်းမကြံတော့တယ်မှန်ပါဗျာနောက်အမိဒီကိုကြီးနောက်ကုန်ကြီးဟုတ်ဟဲ့မှန်ပါဗျာတို့လည်းအဲ့လိုနေနဲ့ကာလာရဲ့ဝါမျိုးချင်းကိုအမျက်ခံနေရတယ် ဟုတ်ကလားဗျာမှန်ပါဗျာအဲတော့သူအခုအရွယ်ကြီးကြီးလိုက်ရင်ပထမอืมခေဥစဆိုလို့ရှိရင်တော့ခီမဖွင့်သေးတဲ့လက်မှတ်ကလေးနဲ့လွန်တူပဲခွဲဟင်မှန်ပါမဖွင့်သေးတဲ့ဒီလက်မှတ်ဟိုခုခေနဲ့တော့ဘယ်လောက်တယ်50 50ပါဗျာ50လားမှန်ပါဗျာအဲ့ဒါ350လို့ပြောလို့ရသေးတယ်ရပါနေဟင်ရပါအလားလာတော့ရှိသေးတယ်နဲ့ဖို့မှန်ပါဗျာဟင်မှန်ပါဟင်ပထမရွယ်လောက်ဆိုလေဟိုခီရွယ်လောက်ဆိုလေ မှန်အေးအပြူပေါ်လူပြူပေါ်ဝင်လိုက်တဲ့အဲ့ဒီပထမရွယ်လောက်ဆိုရင်တော့ထီဖွင့်လာပြုတ်နေပြီမှန်ပါဗျာဟင်မှန်ပါဗျာအထီဖွင့်လာပြုတ်ပြီမှန်ပါဗျာအဲ့ဒီမှာအလားလားတော်တော်လေးရှိသေးတယ်မှန်ပါဗျာဟင်ဘယ်ကနန်းလဲတာပေါ့မှန်ပါဗျာဟုတ်တယ်ဟုတ်ကလားဟဲ့ဟင်အိမ်တော်ရဲ့သားကြားလိုက်တော့ဘယ်နဲ့တော့ဟင်ဖွင့်ရတယ်လောက်ရောက်ပြီအဲ့ဒါသိ90ဟိုခုန3သိန်း10သိန်းပေါ့မပေါ့ဆိုတာဟင်ကြေကြတော့ဘူးထင်တယ်ကြေကြတော့ပါဘူးအဲနောက်ဆုံးတို့ဘာလို့အဖိုးအဖွားကိုကြာရင်တော့ ပိတ်ခါနီးပြီပိတ်ခါနီးပြီပိတ်ခါနီးပြီဟင်ဘာတော့ကံကောက်မှ900ဆုလောက်ပေါ့အဖိုးဘယ်ဆုလောက်ချိန်ဖိုးရဲနေတော့ဘယ်ဆုလောက်လို့မှန်းလဲခေါ်ရအောင်တို့ဘူးတော့ဟင်ဟင်ဟင်ဘုခုနေရသူ့လောက်ကြာတော့တယ်လေဒီဒိဋ္ဌာဆိုဒိဋ္ဌာဆိုဒီမရတော့ဘူးလားမရတော့ဟင်ခုနေရသူ့ကအနည်းဆုံးဟိုအရွယ်ကြီးတဲ့ဟိုဘက်ကြမှာတော့သောတာပန်ဆိုခုနှစ်ဘဝပဲလေ 900စုလောက်ပဲကျန်တော့တယ်ဟိုရဟန်းကြီးကဟိုအရာတမဲရောက်ချင်းတို့အနာဂါတို့ဆိုတာဖြစ်နေတော့မှန်ပါဟင်မဖြစ်နိုင်တော့ဘူးဆိုတာဒါကိုအကျမ်းသားပြောတာပါဖြစ်နေတာဒီလေးရှိပါတယ်မှန်ပါဗျာဟင်90 80ကျမှဖြစ်ပေါ်ကြတာဒီအများကြီးပါမှန်ပါဗျာဟင်မှန်ပါအဲ့တော့တို့ဒီတိုင်းမဲ့အရွယ်ဟင်ကာလရဲ့အင်းအချင်းရဲ့အရွယ်ရဲ့ကိလေသာရဲ့အမြဲကြံ့ကြီးနေတယ်ဟုတ်ကလားဟိအဲ့တော့ဒီအရွယ်ကြတော့ဘသူကတို့ကိုဖြစ်သိနေတော့ဆိုတော့ ။အိုခြင်းနဲ့နာခြင်းထင်တယ်။မှန်ပါပါ။ဒီတစ်ခုမျက်ရှိတယ်။မှန်ပါ။အဲ့တော့တို့နာခြင်းကတော့တခါတရံမှဗျ။အိုခြင်းကလည်းတို့အရွယ်နဲ့မျှထင်တယ်ဟဲ့။မှန်ပါဗျ။အများအားအိုလိုက်။မှန်ပါဗျ။အများအားအိုပါဗျ။ဟဲ့မအိုတဲ့ချိန်ရှိသေးလား။ရှိပါပါ။ဟင်အရွယ်ရှိသွားနေတော့သူကအိုလိုက်နေတာကွယ်။မှန်ပါပါ။တောင်သေးမင်းကြီးကသူ့ရဲ့လူပြည်ကိုလွတ်ထားတာပါပေါ့လေလက်ပါတွေနှစ်ယောက်တဲ့သူအာကိုစိတ်ချတယ်လက်ပါတွေနှစ်ယောက်လွတ်ထားတယ်တဲ့။အိုခြင်းနဲ့နာခြင်း။ ဒီကောင်ကိုလူလူတီရောက်လာရင်သူ့ကိုတတ်ပြီးတော့ခေါ်ခဲ့ရမှာဟုတ်ဒီမင်းကြီးကလေဟင်အဲ့ဒီတတ်ခေါ်ခဲ့တော့ဟိုးနာကြီးဆိုတာကြတော့တော်နေဟိုနာကအနာပေါက်ဟိုနာကဖျားတယ်ဟိုနာကဘယ်လိုကတိတာတယ်ထင်တယ်သူကကျင်းကျင်းထမ်းထမ်းနဲ့ခေါ်တော့အမှုတွေပေါ်တယ်မတရားမှုဆိုဟိုချင်းကြတော့မတိမတာမတိမတာလေးနဲ့သူမြားခေါ်သွားတိလားမတိပါဘူးခင်ဗျာဒါကိုခင်ဗျားတို့အနာပြောက်သေးရှိတယ်အိုးပြောက်သေးဘသူဖော်တော့ မိမမခေါ်နိုင်ပါဘူးဟင်မိမမခေါ်နိုင်ပါဘူးဘာဖြစ်လို့တော့ဟင်မသိတာလည်းပါပဲဟုတ်ကလားဗျာမှန်ပါပါအာအနာပြောင်စိတ်ကြတော့ဟိုနာဟိုဟိုဟိုဆေးနဲ့ဒီနာဒီဆေးနဲ့သူတိတနာပြုပြီးတော့အနာပြောင်ဆေးတွေကိုပြေးလို့ကိုယ်ကတင်းတင်းထန်ထန်လို့တော့သူ့တော့တိတော့ဟိုကကာကွယ်ရေးတွေထောက်ချလုပ်ထားတယ်မှန်ပါပါလူကြီးရလေမှန်ပါပါဟင်အိုကြတော့အဲ့ဒီဟိုသူတို့တီထွင်သူကိုမတိလိုက်တာထင်တယ်မှန်ပါပါဟုတ်ဗျာအဲ့တော့အိုပြောင်စိတ်ခုချိန်ထိ ကာကွယ်ရေးဘယ်သူလုပ်တော့မလုပ်ပါဘူးဟင်မလုပ်ပါဘူးသူများတွေကမလုပ်တာဒါခင်ဗျားတို့ရောဟုတ်အော်ကြောက်ဖေးကိုရတာကိုရပါပဲဘာနဲ့ကူတော့ဖို့အိုးပြောက်သေးပါဆိုအနာပြောက်သေးမဟုတ်ဘူးအနာပြောက်သေးမဟုတ်ဘူးအင်းအိုးပြောက်သေးအဖို့တမလို့ဟုတ်ကလားဗျာအဖို့ကူကတော့မှလည်းသိမှာဟုတ်ပါဘူးမသိပါဘူးဗျာဟင်အနာကဟောခြေစလုံးနားမှာဟောပေါင်နားမှာခါမှာပြောလို့ရတယ်အိုးကဘယ်နာကူသွားကူမှာလဲ အုံးဘယ်နာမှာတော့ဟုတ်ဘူးမသိပါဗျာအသိတာဘယ်နာကူမှမလည်းမသိဘူးဟင်ဘယ်နာအုံးနေတယ်မှလည်းမသိဘူးဟင်ကဲဘယ်လိုလုပ်ကူမှာတော့အေးကြအဲ့တော့အိုးပြောက်စိဘသူမှလည်းထွင်နေပြီဟင်ထွင်လေးတောင်ဘယ်လိုသားမှမသိဘူးဟင်ဘယ်နာနေလင်းရမှလည်းမသိဘူးဘယ်နာလူကမှမလည်းမသိဘူးဟင်အဲ့တော့တို့မှအဲ့ဒီ အင်းအိုခြင်းနာခြင်းတရားနှစ်ပါးတည်အမြဲတမ်းတည်မင်းအတွက်ကိုအလုံးလုံးပေးနေတယ်မှန်ပါပါဟင်ဒီနည်းနဲ့တို့ဟောအရွယ်ဦးလေးကနေပြီးပထမအရွယ်ဒုတိယရွယ်တတိယရွယ်အဲ့လိုသွားတာတဲ့ဟဲ့အဲ့ဒါကိုဟောအိုမင်းကနေတဖြည်းဖြည်းနဲ့အိုကနေပြီးပေးမရအောင်လက်ထဲကိုအနိုင်နဲ့စိတ်တီခေါ်သွားမှာမှန်ပါပါဗျာဟင်နာချင်းကတော့ခုနပြောတချီတလဲကြမှာဝင်ဝင်ပြီးတော့တွတ်ထားတယ်ဟဲ့မှန်ပါပါဗျာဟင်အဲတွတ်လိုက်လူတရားပေးလိုက်ဟိုဖေးလူပေးလိုက် ပေါက်ဖေးပေးလိုက်လူသေးပေးလိုက်နဲ့ဟင်အဲ့တော့အနာကပြည်ချင်းတရားကိုပြည်မင်းနိုင်ငံကိုခေါ်တဲ့နေရာတိတ်မထရောက်ဘူးတဲ့မှန်ပါပါဗျာဟင်အအိုကတို့ပြည်မင်းနိုင်ငံခေါ်တဲ့နေရာအလွန်ထရောက်တယ်မှန်ပါပါဗျာဟင်မှန်ပါတဲ့အဲ့တော့တို့ခုနဖြစ်နေတဲ့ဒီအချိန်နဲ့မိပြီးသွားနေတဲ့အရွယ်ကိုတို့ဒီအိုချင်းတရားနဲ့နာချင်းတရားကအမြဲတမ်းတို့သင်္ချိုင်ကုန်ပို့နေတယ်မှန်ပါပါဗျာဟင်အဲ့နာတာလဲတို့ထင်တာကတော့ ဟိုခြေလုံးတို့ခြေထောက်တို့အပြင်ပေါက်လာမှနာတယ်လို့ထင်တာဟုတ်ကွယ်အတွင်းမှာလည်းအနာတွေအများကြီးဟင်ဟိုဒါလေးပါချင်းတိုက်ခိုက်တဲ့နေရာတော့အနာမရှိဘူးလားရှိမှာပဲပြီးတော့အပြင်ကအိုးတို့တိုက်ခိုက်တဲ့အတိုင်းရုပ်ဖောက်ပြန်နေတာကောအနာကြောင့်ဖောက်ပြန်တာမဟုတ်ဘူးလားရှိနေတာပဲအဲတော့တို့ကအပြင်နာကိုသာတို့သိနေတယ်အတွင်းနာကိုတို့မသိသေးဘူးဟင်ဟင်ဟုတ်တို့အတွင်းနာကြံနေတယ်ဗျဟင် ဟောအပြင်နာကြမှာလားတို့ကဟာတို့နာဟေ့ဘယ်နာဘယ်လိုကြီးဟေ့ဒီလိုထင်သွားတာဗျာအတွင်းမှန်ကတို့ဘာတော့ကွယ်အဖိုးတို့ဒေါ်စကားပေါ့မတိမတာဘူးအဲ့မတိပဲနဲ့ပေါ်နေတဲ့မသားတွေအများကြီးဗျတဲ့တဲ့ဟုတ်တယ်လေဘာလဲပြောတာဖိုးတို့စကားကမတိမတာဟုတ်ဗျာအထဲထဲမှာနာပေါ်နေတယ်အဲမတိအနာတွေလည်းအများကြီးဗျအထဲထဲမှာပေါ်နေတဲ့မသားကလည်းမနေဘူးဗျမတိမတာရောမတိမနာရော ဟုတ်လားလားအေးအထဲထဲမှာဒါလေးပါတိုက်ခိုက်ရတာလည်းသူ့မှာအနာမြဲပေါ်နေတယ်ဟင်အဲဒီကအနာပေါ်သလိုဖို့ရဲ့အသေးလည်းပေါ်နေတယ်သူ့သာလို့တော့ပါလားခဏိကမရဏလားဟင်ဒီဟိုကာလနဲ့မိပြီးဒီကိုသေလိုက်နေတာဟင်အဲမနကအရွယ်ဒီမနကသေးနေပြီခုတို့နေ့လည်းပဲအရွယ်ဖြစ်လာပြန်ပြီအဲခုနေ့လည်းပဲအရွယ်တဲ့ဒီမှာနေထိုင်နေကိုသေးနေတာလားသိပါပါဟင်တို့ဟို အောင်ချောင်းတယ်သို့မဟုတ်မူးလက်တန်ထဲမှာရှိတဲ့ရေကဲ့သို့ပဲမှန်ပါပါဗျာအဲ့ဒါလည်းမှတ်တိုင်ကြီးမှတ်ထားမှတ်တိုင်ကြီးကိုသွားကြည့်ဟင်ရေတို့ပြေးထွားနေတဲ့အချိန်လေရေအားကောင်းနေတဲ့အချိန်သွားကြည့်6ပေပဲမနေ့သွားကြည့်6ပေပဲထင်တယ်နေ့သွားကြည့်6ပေပဲဟင်ညနေသွားကြည့်အဲ့တော့မရောဘူးกว่าလို့ပြောမှာဟင်မရောဘူးလားဖို့ပြောပါဟင်6ပေရဘယ်မှာရောတော့တော့ဟုတ် ဟုတ်တယ်မလျော့ဘူးတဲ့ဟောဟောတို့ဖို့ကဟုတ်သေးဟင်ဟင်ဟင်ခင်ဗျားတို့လျော့ရတယ်6ပေတော့ဖို့မနေ့ကြီးတော့6ပေပဲမဟုတ်လားနေ့ကောညနေကောလျော့လားဖို့ဟုတ်ပါဘူးမှတ်ထားကြဟင်ဟင်အဲတို့တို့ဖို့အဲ့လောက်ထိကိုအသိဉာဏ်ကောင်းနေဟင်ခုနေရာစုတော့အမိုက်ပုံရောက်မှာပါဖို့ခုနေရာစုတော့ဟိုမှာဟိုပါဘူးဖို့တော့ဟင် ဒီဖို့တော့အမိုက်ပုံပြရမှာနဲ့တူပါတယ်ဟေးခုနကမနေ့6ပေကသွားကြည့်တုံးဆဲဆဲလေးလေဟိုအဲ့ဒီမနေ့6ပေကြည့်ပြီးပြန်လှည့်တာနဲ့ဟိုမှာရှိသွားပြီလေနောက်ရင်သာထိုးနေတာပဲဟင်ဒါကနေ6ပေနဲ့သွားကြည့်တုံးတော့6ပေမြင်မှာပဲလေတို့တော့ကြိုပြန်လှည့်တဲ့ချိန်ရှိသေးလို့လားဆက်ရှိတော့ဘူးဗျဟင်အဲ့ညနေ6ပေရောကြည့်တုံးဆဲဆဲတာ6ပေရှိတာဟောနောက်နောက်ရင်အတေတေတီကသာထိုးနေတယ် အဲရှိအဟောင်းဟောင်းနေရရှိကိုတူပေးနေရတယ်တို့အရွယ်တဲ့ဒီနီးနဲ့သွားနေတာပဲအဲ့တော့လူတယောက်ကြည့်လိုက်တဲ့6ပေ6ပေပဲပေါ့မှန်ပါပါအဲ6ပေဆိုတော့တို့မလျော်ဘူးထင်နေတာမှန်ပါပါဟင်ဟင်6ပေဆိုတာတို့မနေ့ကလည်းတိုင်းကြီး6ပေပဲနေမှာပဲတို့ဒီကနေ့တိုင်းကြီးတော့ဟောဟုတ်ပါပါငါပြင်ငါတိုင်းကြီးတော့ဟောဗျာအဲ့တော့6ပေဆိုတော့မလျော်ဘူးပေါ့ဖို့မှန်ပါပါမလျော်ဘူးမဟုတ်လားဖို့ဒီဖိုးတော့ဗျာ တော့ဖူးစီကမှမလျှောက်တတ်ဘူးမလျှောက်တတ်တော့ဘူးတခုတိုးလာတယ်ဟင်ဟင်ဟင်အဲ့ဒါ6ပေ6ပေပဲဒါတို့အပြင်မှန်းကြည့်တာဟိုးကွယ်ဟိုအတွင်းမှာတော့ပြင်ဒါလေးပါးရဲ့တိုက်ခိုက်မှုကြောင့်ဟင်ဟဲ့အိုးတို့ချင်းရဲ့တိုက်ခိုက်မှုကြောင့်ကာရှင်တတ္တိရဲ့တိုက်ခိုက်မှုကြောင့်ဟင်စိတ်ရဲ့တိုက်ခိုက်မှုကြောင့်အာဟာရရဲ့တိုက်ခိုက်မှုကြောင့်အဲ့ဒီပင်ခါရလေးမျိုးကအများအားဖြင့်ခိုင်းနေရတာမဟုတ်လားဟင်အဲ့ဒီတိုင်းတို့ပျက်စီးနေတာပဲကွယ်ခြေရပျက်စီးလိုက် နောက်ကရုပ်တည်တွေကစားထိုးလိုက်အဲရှေ့ကပျက်စီးလိုက်နောက်ကရုပ်တည်တွေကစားထိုးလိုက်တို့ဒီတိုင်းသွားနေတာတယ်ခွဲမှန်ပါဗျာဟင်အဲဒီတိုင်းသွားနေတာဗျာအပြင်ကနေကြည့်ရင်တော့6ပေ6ပေပေါ့ဗျာဟင်အတွင်းမှာတော့ပြင်အမြဲတမ်းဖောက်ပြန်ကြောင်းလွဲနေသည်ဟင်အချိန်နဲ့အမျှဖောက်ပြန်ကြောင်းလွဲနေသည်ဟုတ်ကလားဗျာဟင်အမြဲတမ်းတို့မှာအိုးနေသည်ဟင်ဟင်နောက်ကိုပြန်လာတို့မရှိရှေ့ကိုသာတို့နေမယ်ဟင် အဲ့ဒီတိုက်နဲ့တို့ရှိနေတဲ့ရွယ်လေးတွေอืมအရွယ်ဦးဆိုတာတော့ငယ်တုန်းမို့ထားပါတော့လေပထမအရွယ်ဒုတိယအရွယ်တတိယအရွယ်သုံးပိုင်းတိုက်မှာဟိအဲ့ဒီသုံးပိုင်းလေးကိုကိုနိုင်တဲ့လောက်ကလေးကိုပထမအရွယ်ကတည်းကကြိုးစားပါမှာဟင်မှန်ပါဗျာအရေးကြီးဆုံးပဲတို့ပထမအရွယ်ချိန်ပြီးသိအားကောင်းဆုံးအရွယ်မှန်ပါအဲ့ဒီချိန်ကမှအားကောင်းဆုံးပဲမှန်ပါဟင် တွေးအားကောင်းရင်မှအားကောင်းတယ်အဲ့ဒီတွေးအားမှအားကောင်းနေတော့ချိန်ဟာတို့အားထုတ်လို့အကောင်းဆုံးချိန်ဟုတ်ကလားဗျာပြီးတော့ပထမရွယ်အိမ်တော်ရင်ဒါမကြခင်ချိန်ဟာသူ့မှာတခိုင်းတို့ဟိုလော်ဂီပြောတော့ဟော်မုန်းတက်ခေါ်မှာပေါ့တုတ်သေးအားသူတို့မှာအပြည့်ရှိတယ်အိမ်တော်မကြသေးတဲ့ပုဂ္ဂိုလ်တယောက်ဟာလေဒါမှမဟုတ်သူ့မှာမှန်အားသိကောင်းတယ်ဟင်အဲ့ဒီချိန်ဟာပထမရွယ်ကိုအားထုတ်နိုင်ရင်ကိုလိုချင်တာဆုံးထိရောက်နိုင်တယ် ဟုတ်ကလားဗျာအေးအဲ့တော့တစ်ဖက်ကလည်းပဲလော်ကီစီဝါမလုံမဖြစ်ပါဘူးလုံပါဟင်လူဖြစ်လာရင်လူတာဝန်တွေကြည်ပါသေးတယ်ဟင်တခါလူတဲ့မမယောက်ျားဖြစ်တော့ဟောယောက်ျားတာဝန်ရှိဦးမှာပေါ့မိမဖြစ်တော့ဟောမိမတာဝန်ရှိဦးမှာပေါ့လုံရပါတယ်ဒါတွေလုံစမ်းဒါတွေလုံရင်းမှတ်တက်ကအဲ့ဒီပေါ့အမှတ်ကလေးနဲ့ယူစားအထူးသူလေးခေါ်မလားအပူသူလေးခေါ်မလားထမင်းချက်တဲ့ထမင်းချက်တာကသာ ဟိုငကိုလုံးလောက်ရမဲ့လုံးမဟုတ်ဘူးလားသူ့ပေါ်တတိလေးတင်ထားရင်သူ့ဟောအထူးစုလေးထပ်မရနိုင်ဘူးလားရပါပါသူ့လေထွန်းတဲ့ဘက်ကရောလေထွန်းလာတော့သူ့လောက်ရမဲ့လုံးမလောက်ရမှာမဟုတ်ဘူးလားဟဲ့မူရင်းလောက်ကလည်းရှိပါတယ်အဲ့ဒီပေါ်တတိလေးတင်ထားလိုက်ရင်တို့အပူစုလေးရောမရနိုင်ဘူးလားရနိုင်တာပဲဗျတို့လုတ်ချင်တာလုတ်ပါဗျဟောအမကလေးနဲ့မျက်စိနဲ့လုံးပွင့်ချင်တာမိတ်ချင်ပဲမှားသားဟင်ဟင်စိတ်ကလေးနဲ့ကိုယ်လေးနဲ့ဘယ်လိုသူတို့ တူးနဲ့တူးအပြန်လာပေးယူလို့ပြီးတို့ခိုင်စားနေတယ်ဆိုတာလေဟင်းဒီဘဝဖြစ်စဉ်ကြီးလေဟင်ကိုလေးကဘယ်လိုစိတ်ကလေးကဘယ်ကနေခိုင်နေတယ်စိတ်ကလေးကဘယ်လိုဖြစ်လာတော့ကိုကဘက်နဲ့တခါကိုကဘယ်လိုဖြစ်တော့စိတ်ကဘက်နဲ့အဲဒါလေးဒီချာဒါလေးတတိနဲ့ကြည်တာဗျာဟင်အဲ့တော့တရားလဲဟိုနီးမသိဘူးဟောပြောစရာရှိသေးလားရှိပါဘူးကိုလို့တာကိုပြမှတ်ပါလို့ပြောမှာပဲမှန်ပါပါဟင်ကိုလို့တာကိုပြမှတ်အဲ့ကိုလို့တာကိုများပြမှတ်တဲ့ထဲမှာလဲ ထင်ရှားတဲ့နေရာမှတ်ရမယ်လို့တို့စာကဆိုပါတရားမှန်ပါဘူတံဘူတတော်ပတ္တိဆိုဘူတံထင်ရှားစွာဖြစ်ပေါ်လာသောအရာကိုဘူတတော်ထင်ရှားတဲ့ထင်ရှားအောင်ပတ္တိရှုရမှတ်ရ၏တဲ့ဟင်သူကတော့ထင်ရှားစွာဖြစ်ပေါ်လာတဲ့နေရာလေးကိုတဲ့ထင်ရှားတဲ့ထင်ရှားအောင်မှတ်ပါလို့ခိုင်းတာ အဲ့တော့ဘယ်နေရာထင်ရှားလို့ဆိုစိတ်ရောက်တဲ့နေရာထင်ရှားမှာပေါ့မှန်ပါပါဟင်မှန်ပါပါစိတ်ပြော်နေတော့ကြတော့စိတ်ပဲမမရောက်တော့ဘယ်နာမကိုထင်ရှားဘူးဗျာထင်ရှားပါဗျာအဲ့ရကနိုးလာရင်တော့တနေရာစိတ်ရောက်တဲ့နေရာထင်ရှားနေတယ်ဟင်ထင်ရှားပါဗျာတို့မျက်နှာတက်တဲ့နေရာကိုစိတ်ရောက်သွားရဲ့အဲ့မျက်နှာတက်တဲ့နေရာဒီကိုကြီးကိုခေါ်သွားလိမ့်မယ်ထင်ရှားပါတယ်ဗျာထင်ရှားပါဗျာဟင်နောက်ဖေးကိုစိတ်စိတ်ရောက်သွားရင်နောက်ဖေးခေါ်သွားပါလိမ့်မယ်ထင်ရှားပါတယ်ဗျာအဲ့တော့ဘယ်လိုမှမှာတော့ဆိုရင်စိတ်ရောက်တဲ့နေရာမှဆိုပြီးတဲ့ကိစ္စတယ်မှန်ပါပါထင်ရှားတဲ့နေရာမှပါဆိုစိတ်ရောက်တဲ့နေရာ ထင်ရှားမှာပေါ့မှန်ပါဗျာဟုတ်ကဲ့စိတ်အရောက်ဆုံးနေရာအထင်ရှားဆုံးနေရာဖြစ်ရမှာပေါ့မှန်ပါဗျာဟင်အဲ့ဒီစိတ်အထင်ရှားဆုံးနေရာလေးတတိလေးနဲ့ကိုသိတဲ့အတိုင်းမှတ်လိုက်ရုံပဲဒါမို့ရင်အစွဲကပြောတဲ့အတိုင်းမှာတို့တရားသူကြီးရှိတယ်တရားသူကြီးကတရားလူကဖြစ်စေတရားခန်းကဖြစ်စေတို့မို့တတိယဖြစ်စေထွက်ရင်သူထက်ဆိုချက်အတိုင်းပဲမှတ်တမ်းကြီးတာမဟုတ်ဘူးလားမှန်ပါဗျာတမျိုးကြီးတာမရှိပါဘူး သူ့ထွက်ဆိုချက်တိုင်းရေးရတာမဟုတ်ဘူးလားဗျတို့ဒီလေကိုအတိအတိုင်းပဲကိုအစွဲသီးကပြောတဲ့အတိုင်းပဲရေးလိုက်ဘောဗျအဲ့ဒီအစွဲသီးနဲ့အစွဲယုတ်သူတို့ကြောင့်တို့အမှုတွေပေါ်ကြတာမဟုတ်ဘူးလားအဲ့ဒီမှုတို့တတိယတရားသူကြီးနေရာကသိတာပဲမဟုတ်ဘူးလားဟင်အဲ့တော့အစွဲသီးကဟိုဒီလိုလို့သိရင်တို့တတိယလည်းဒီလိုလို့ရမှတ်လိုက်ဘောဗျအဲ့တော့အစွဲသီးကဟိုလိုလို့သိရင်ဟောတို့အေးတို့တတိယလည်းဟိုလိုမှတ်လိုက်ရုံပဲလွယ်လွယ်လေးပါဗျတရားသူကြီးမှတ်တမ်းကြီးတာနဲ့ တို့တရားမှတ်ထားတယ်အတူတူပဲမှန်ပါပါဟုတ်ကလားမှန်ပါပါအဲ့တော့ဟိုဟိုဘယ်နည်းနဲ့မှတ်မှာဆိုတော့ပြောဖို့လိုသေးသလားမလိုပါဘူးဗျာအဲ့တော့အစွဲတိပြောတဲ့အတိုင်းတို့မှတ်ပြီးကနောက်ကလိုက်ပြီးမှတ်ပြီးဒါပဲထင်တယ်ဗျာမှန်ပါပါဟင်အဲ့ဒီတိုင်းနဲ့တို့ပထမရွယ်အားထုတ်လိုက်ကြရင်တို့လူကျင်တာတွေကိုရနိုင်တယ်မှန်ပါပါဟင်ဖရာလက်ထက်တုန်းကဗုဒ္ဓဘာသာဝင်တွေဖြစ်မှာပေါ့လေသူတို့ကသာသမီများကိုပြောတဲ့နေရာတန်လေးမျိုးထားတယ်ဗျာ သားဖြစ်ခဲ့ရင်လည်းငါသားမင်းလူပြည်မှာနေလို့ရှိရင်လေစိတ်တသူကျွဲတို့ဟတ်ကအာလာဝကတို့ပြောင်းကြတာကွာစိတ်တသူကျွဲကအနာခံလေမှန်ပါပါတခါတည်းတကျွဲဆိုတော့တကျွဲလို့လှုပ်တာပေါ့မှန်ပါပါဟင်ဟတ်ကအာလာဝကတော့ဒီလိုပဲအဲတခါတည်းနဲ့လှုပ်သေးကြအဲ့ဒါအနာခံဆင်းတဲ့ပုဂ္ဂိုလ်တွေလားဥပါဒကာကြီးတွေလေမှန်ပါပါဟင်ဥပါဒကာဆိုတာဟိုဖျားနဲ့အနိစ္စဆုံးဆိုတော့အနာဂတ်ပုဂ္ဂိုလ်ကဖျားနဲ့အနိစ္စဆုံးဖြစ်ရမှာပေါ့မှန်ပါပါဟင် စိတ်ဥပါဒကာတွေအဲ့ဒါမှဥပါဒကာဖြစ်တယ်ဟိတကယ်လို့ငါဒါမင်းလူကြီးမှမပြောဘူးကွာသာသနာတော်နေမယ်ဆိုရင်လည်းရှင်မပါရိပုတ္တာတို့ရှင်မမောက္ကလန်တို့နေကွာဒါဖရာလက်ထက်ကသူ့သားကိုဆုံးမတာတဲ့မှန်ပါပါဟင်တမီးဖြစ်ခဲ့ရင်တော့တမီးမင်းလူကြီးမှနေလို့ရှိရင်တော့နန္ဒမာတာတို့တို့ခိုးဆုတ်တာဂျုံမတို့လိုဖြစ်အောင်ကြိုးစားတဲ့ ခုသုဒ္ဓဂျုံမကတို့တာမာဝရီရဲ့ဂျုံမမဟုတ်ဘူးလားမှန်ပါဗျာသူလည်းတို့ဟိုဖရာတရားတော်ကိုတခါနာရတာနဲ့သောတာပန်ဖြစ်တဲ့ပိဋကသုံးပုံဆောင်ဖြစ်တာလေမှန်ပါဗျာဟင်နောက်ဆုံးဂျုံရာကနေပြီးတော့ဟိုလွတ်ပြီးနောက်ပိုင်းမှာသူဟိုဘိက္ခုနီမှာဖြစ်တဲ့ကာလတော့ယဟနာမှာဖြစ်သွားပါတယ်သူ့လူဘုံလာတော့ဆိုရင်သူအဲ့ဒီသောတာပန်အဖြစ်နဲ့ဖရာဟောတဲ့တရားတော်တွေကိုဟောတိုင်းမပြအကုန်သိတဲ့အတွက်သူပိဋကသုံးပုံဆောင်ဟိုလူဆောင်မရ အဲ့တော့ဂျုံမဆိုတော့ဂျုံမလို့လောက်ရမှာပေါ့မှန်ပါဗျာဟင်အဲ့တော့ဂျုံမလို့လောက်ထားလို့လောက်တရားဟောတရားဘက်ကလည်းအဲ့လောက်သိတယ်ပြီးတော့နန္ဒမာတာဆိုတာဝေလူဝရွာကထင်တာပါပဲဗျာမှန်ပါဗျာအဲ့သူကလည်းအနာဂံပုဂ္ဂိုလ်ဟင်ဟင်သူမသားသေးတယ်တုံလို့ဘူးလင်းသေးတယ်မတုံလို့ဘူးအဲ့လင်းသေးတာလည်းကောင်းကောင်းသေးတာမဟုတ်သူများတတ်လို့ပြီးခံရတာဒါလည်းသူများတတ်လို့ပြီးခံရတာအဲ့မျက်စိအောင်အဲအဲ့လောက်တတ်တာတောင်သူတုံလို့ခဲ့ဘူးလောကထံခံနိုင်တယ်ဟင် ဟင်အဲသူကလည်းခုနတကြွယ်မာကြီးပါပဲဗျာအဲ့တော့တကြွယ်မာကြီးဆိုတော့တကြွယ်မအလုပ်တော့လုံးအောင်မထင်နဲ့လုံးအောင်ပါဗျာဟင်တကြွယ်လည်းနေရင်တိုင်းကြွယ်တာမဟုတ်ပါဘူးဗျာလောက်ရတာပါပဲဗျာမှန်ပါပါဗျာဟင်အဲ့လိုအလုပ်တွေလုပ်ရင်းကတစ်ဖက်ကလည်းအနာဂါဆင်အဲ့တော့သမီးရွာထဲမှာနေရင်လည်းနန္ဒမာတာတို့ပရိခုသုတ္တကြုံမတို့လိုဖြစ်အောင်လုပ်တဲ့ဖရာလက်ထက်တုန်းကပြောကြတာလေမှန်ပါဗျာတကယ်လို့ကွယ်တဲ့သာသနာပေါင်းကိုသမီးဝင်မယ်ဆိုလို့ရှိရင်လည်းခေမာထီတို့ ဥပလုံထေရီမတို့လိုဖြစ်အောင်ကြိုးစားတဲ့ခေမာဒေဝီဆိုတာတို့ဘေမတာရာမင်းကြီးရဲ့မိဖုရားထင်တယ်မှန်ပါပါဗျာအရင်ကဘုရားကြောင့်တော့ဝေလုံးကိုသွားခိုင်းလို့ကိုမသွားတာလေမှန်ပါပါသွားမယ်သွားတော့လဲဟိုတို့ခါထားလေးတစ်ပုတ်နာယုံနဲ့သူကပြီးသွားတာရှားနာမကြီးဖြစ်သွားလေပညာရာမှာဣတတဲ့ထင်တယ်မှန်ပါပါဗျာလက်ရတော့ရဟုတ်ကလားဗျာဥပလုံထေရီကလည်းတို့ဒါတော့လက်ဝဲတော့ရမဟုတ်ဘူးလားအေးအဲ့လိုစံလေးရှိတာပေါ့ကွအဲ့တော့တို့လူဘဝနဲ့နေလေသူတို့ကတခါတည်းနှလုံးလုံးတော့ ဟောနှစ်ခုရရသွားတာမဟုတ်ဘူးလားမှန်ပါပါဗျာတို့ရောနှစ်ခုလုံးရင်နှစ်ခုမရနိုင်ဘူးလားဟင်မှန်ပါပါဗျာအဖိုးပဲနဲ့တော့ဘယ်နှခုလုံးတော့သုံးလေးခုနေမှာပါဖိုးကတော့ဘယ်နှခုလုံးတော့ဆိုတော့အကြည့်တော့ဒီဖိုးတော့ဟင်ဟင်ဟင်အော်တို့တွေကြတော့နှစ်ခုလုံးသွားကြတာတစ်ဘက်ကလော်ကီပုံနာဖြစ်တဲ့အတွက်လော်ကီကိစ္စလုပ်ရတယ်ဟင်လူဘဝဖြစ်တဲ့အတွက်လူဝန်စာဆိုတာလုပ်ရတယ်တစ်ဖက်ကလည်းသူ့ဘဝအတွက်ဖူလုံစေမဲ့ အလုပ်ကိုလည်းလုပ်သွားရတယ်ဟင်သူ့ဘဝဖူလုံသွားပြီထင်တယ်သူသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ကသောတာပန်ဆင်းရောက်ပြီးတော့တပိတော်တပိတော်မတို့ဤကဲ့သို့ရောက်ခြင်းကြောင့်အပယ်လေးပုံကိုသွားပါလို့ဆိုလို့သွားမတလားမသွားပါဗျာဟင်သွားဖို့ရမှရှိတော့ပဲနဲ့မှန်ပါပါဗျာသင်သွားနိုင်တော့တဲ့ဟိုအပြစ်မှုကိုသူစေတနာလျောက်မကျူးလွန်တော့ဘူးဟင်ဘယ်လောက်နေရာကြတော့ဟင် ဒီလောက်ကလေးဖြစ်သွားတယ်ဆိုရင်ကိုလေအ ਨੇ ဆုံးအ ਨੇ ဆုံးပြောတာပါဟင်ဖရာသားသမီးဟာအပယ်လေးပုံကတော့လွတ်တင်ပါတယ်ဟင်ဖရာဖရာတို့ယာနာတို့အရိယာပုဂ္ဂိုလ်သာသာကထက်သွားတယ်ဟုတ်တာအောက်သွားတာမှမဟုတ်ပဲနဲ့ဟင်အဲ့တော့ဖရာသားသမီးလည်းပြောသေးတယ်အောက်သွားတယ်ဆိုရင်တော့ဖရာသားသမီးမဖြစ်နိုင်ဘူးမဖြစ်နိုင်ပါဘူးဟင်အဲ့တော့ဖရာသားသမီးဖြစ်ခြင်းနဲ့ဆိုရင်အဲ့လောက်တော့တို့ကြည့်ရမယ်တာတို့တို့ လူဖြစ်ရကြုံတတ်ပြီဟင် တို့သာသနာနဲ့ကြုံဝါကြုံနပ်ပြီဟုတ်ကလားဗျာအဲ့လိုလေးတွေတို့ပထမရွယ်ကတည်းကစာပြိုးသွားရင်အရှိန်ရှိရင်တို့ခုခေတ်လဲအားထုတ်ရင်ရှိခေတ်နဲ့ဘာမှမထူပါဘူးဟင်ဟင်အဲ့တော့တို့မန္တီလေးလည်းခုနကပြောပြီးပြီထင်တယ်ထင်ရှားတာလေဒါထင်ရှားတော့သိသိရောက်တဲ့နေရာထင်ရှားမှာပေါ့ဘယ်လိုမှအမှားတော့အစွဲတိပြောတဲ့အတိုင်းသိနေတဲ့အတိုင်းမှားလိုက်ပေါ့ဟင်ထင်ရလို့တိထင်ရလို့မှားလိုက်ပေါ့လက်ဖက်လို့တိလက်ဖက်လို့မှားလိုက်ပေါ့ဘယ်လိုမှအမှားတော့ဆိုပြောမနေနဲ့ဟင် ဟင်လက်ဖက်ဆိုလက်ဖက်မလိုက်ပေါ်ထင်းရဆိုထင်းရမလိုက်ပေါ်ပြီးတာဟုတ်လားဗျာအဲအရေးကြီးတာတော့တို့ကအဲ့ဒီဒီတရားတော်ပေါ်ကိုလူကျင်စိတ်ပေါ်ဆန္ဒအားကြီးဖို့ပဲလိုပါတယ်ဟင်တို့ပါတော့သမင်းတနလောက်ခန္ဓာအားကြီးရနိုင်ပါတယ်မှန်ပါပါဘယ်လိုထမင်းတနငါခံနိုင်ရလားခံနိုင်ပါတရားတနကြတော့တရားနိုင်တနရတော့ငါခံနိုင်ရပါဘူးဒီကနေ့တော့လူရှုပ်လို့ဒီနေ့တော့မောပါသေးတည်းနဲ့ပါသေးလားပါပါဗျာဟင် ဟင်တွေ့တရမှာမဟုတ်တာတတလုံးလောက်ရတာတခါတော့ပြတ်မှာပေါ့ပါဘူးဟုတ်ပါသေးလားတတလုံးလောက်ဟုတ်တာဟင်အဲ့လိုလဲပါသေးဗျဟောထမင်းကြတော့ဟိုတတလုံးစားတာတနတ်တည်းပဲပါသေးလားမပါပါဗျာဘယ်လိုလုပ်လဲဟင်အဲ့တော့သူကသမင်းတလုံးလောက်ကိုပဲတရားရတာကိုဆန္ဒမရှိသေးဘူးအဲ့ဒီဆန္ဒအားလေးကောင်းဖို့ပဲလိုပါတယ်မှန်ပါပါဟင်ဟင်အဲ့တော့ဆန္ဒအားလေးကောင်းအောင်ကိုကိုကိုသာအရင်မေးငါ လူပြည်ကိုဘာလို့လာတာတုံးငါဗုဒ္ဓဘာသာဖြစ်ကိုဘာလို့ဝင်လာတာတုံးဒီတစ်ခုဒါမေးမှန်ပါပါဟင်မှန်ပါပါဟင်ငါဗုဒ္ဓဘာသာဖြစ်နေဘာလို့ဝင်လာတာတုံးငါလူပြည်ကိုဘာလို့လာတာတုံးဒီတစ်ခုဒါမေးမှန်ပါပါဟင်ဒီနှစ်ခုမေးကြည့်လိုက်ရင်တရားအတက်လာပါလိမ့်မယ်တရားအတက်လာရင်ခန္ဓာလိုက်လာပါလိမ့်မယ်ဟင်လူပြည်ဘာလို့လာတာတုံးဒီတစ်ခုရင်မေးမှန်ပါဟင်ငါဘာလို့ဟိုဖရာရဲ့ဆုံးမခံယူတဲ့ဗုဒ္ဓဘာသာဝင်ဖြစ်ကိုခံယူတာတုံး ဒီနှခွန်းမှမေးလိုက်ဒါဆိုရင်တော့တရားအတက်လာလိမ့်မယ်ခန္ဓာအလည်းတက်လာပါလိမ့်မယ်ဟင်တို့မှဒါလေးလို့ထင်တယ်ဟင်မေးပြီးပြီလားဦးလေးအောင်ကြီးမေးပြီးပါပြီဘယ်လိုဘယ်လိုပြောဟင်လူသေးတယ်လို့ပြောပါတယ်ဟုတ်ကလားဟင်ဟင်ပူသေးဘူးလားဟုတ်ကလားလူသေးဒီဒါနဲ့ပဲပြီးရောလားအဲ့တော့တို့လူဘဝအာကုံရောင်းကုံဝင်နေရပဲလေ ရှုံးစရာရှိတဲ့ဒီဟာရှုံးမှာမြတ်စရာရှိတဲ့ဒီဟာမြတ်မှာဟင်ဟုတ်ကလားဟုတ်ဟင်ကိုအပယ်လေးပုံတွေကြတော့သူတရိษံကနေဟိုငရဲကိုတန်းသွားတာမရှိဘူးသူတို့မှာတို့လုံးမှာအတိတ်တရားမရှိပဲနဲ့ဟင်တို့လိုတိတာတရားမရှိတယ်တို့လိုသိတာလည်းမရှိဘူးတို့လိုဆွဲလည်းမရှိဘူးဟင်ငါကြည့်သည် နမကြည့်သည်အဲဟိုသူ့သားလေးတည်တယ်တညနေတာဘူးပဲអော်တာဗျနောက်ရမှမရတော့ဟုတ် တို့ကဒါလေးဒီတော့ပဲနဲ့ဘူးပဲပဲတစ်ခါတော့လောက်တော့တလားတလားဟောတနည်းဟောဘူးပဲလောက်ထားဟောအဖွဲကြီးကြီးဟောဘယ်ဘုံရောက်ဆရာကြီးဒီကမှရောက်တာဟင်တိဋ္ဌာန်တို့ကဆွဲမကြည့်ဘူးဟင်ဟင်အဲ့ဒါကြောင့်လူပြည်ဟာရှုံးဆရာရှိဒီဟာရှုံးခွက်ခွက်တော့ညံဆရာရှိတော့ဟောဒီကတက်မှာမှန်ပါဗျာနတ်ပြည်ကတို့တက်မှညာအားကောင်း တို့တော့တို့လိုကြည့်ရရုံမရှိဘူးမှန်ပါဗျာဟင်မှန်ပါမှန်ပါတို့တော့အကောင်းဒီကမှတို့အခြေခံတရားကျင့်ပါမသွားရင်ဟိုမှာကျင့်ခွင့်မရှိဘူးပါသွားရင်တော့ဟိုမှာနှွေးပြီးစားဖို့ရတော့ရှိပါတယ်ပါမသွားလို့ကတော့တို့ဗျာသူကဟိုဘာမှမလုပ်ရတဲ့တထေးဟုတ်တာခုဘာမှလုပ်ရတဲ့ဗမာပြည်ကတထေးတော်မေးတရားမေးလုံးလို့ရှိရတယ်ဟင်ဟိုဘာမှမလုပ်ရတဲ့နတ်ပြည်ကတထေးကပုံမေးမှာပေါ့ဗျာဟုတ်ဗျာဟင်ပြီးတော့လဲဟိုတို့စီက ပါတော့နာသားတစ်ပါးကိုနာသမီးကလေတစ်ပါးပဲမဟုတ်လားသူကနာသားတစ်ပါးကိုနာသမီးက900လောက်တယ်ဗျာဟင်အဲ့တော့ဟိုမှာကပြည့်နေလို့လားအားမဖို့ဟုတ်တော့ဘူးနင်နာသားကြီးဖះကိုရှင်မခိုးနိုင်ဘူးလို့ဆိုတယ်စာရဲကတော့ဟင်ဟုတ်ဟင်ပြီးတော့လေဒီမှာတို့ဒီမှာဟိုနာသားတစ်ပါးနာသမီးတစ်ပါးအဲ့ဒါတောင်ကြံဖြစ်လို့လို့ရှိရတယ်ဟိုမှာနာသမီး900ဆိုတော့အဲ့ဒီမှာလဲဘယ်တော့ကြံဖြစ်ကြမလဲလားသူတို့ညာလို့နဲ့တူတယ်ဟင် ပြီးတော့တို့ဒီမှာရှိတဲ့ဟိုဟိုဘာတော့ဟိုလူတွေကဟိုလေတဲ့ရာတဲ့ဟုတ်ကလားကိုလှုပ်တွေနဲ့ကိုလှုပ်နေကြလို့ဘာမှစဉ်းစားနိုင်ဘူးကြသူတို့ကဘာလုံးမှမရှိတာဒါပဲစဉ်းစားဒါပဲကြံဖြစ်နေကြမှာဟုတ်ကြဟင်းအဲ့တော့နတ်ပြည်ကြမှာသွားလုံးအောင်မလို့စဉ်းစားသလားနတ်ပြည်ကြမှာပဲတရားအထုတ်မလို့စဉ်းစားစဉ်းစားနိုင်သလားအဲနတ်ပြည်မှာဘာမှအမထုတ်နိုင်ဘူးအထုတ်နိုင်ပြီတဲ့အောင်တို့တို့ ယုံထင်ကြမရှိဘူးသူတို့ကဥပါဒာယုံနဲ့သွားတာဟင်အသိဉာဏ်ရှိတဲ့တို့လိုယုံမရှိဘူးဟောရှင်ကြီးကြတော့တို့တဲ့ကျင့်နိုင်တဲ့ယုံရှိတယ်တို့လိုသိဉာဏ်မရှိဘူးမှန်ပါဗျာဟင်မှန်ပါဗျာအဲ့တော့လူပြီးပြီးဟင်ယုံလဲကျင့်နိုင်တဲ့ယုံလဲရှိတယ်သိနိုင်တဲ့ဉာဏ်လဲရှိတယ်မှန်ပါဖရာအတိမျိုးဖရာအကျင့်မျိုးတို့လူပြည်မှာရှိတယ်အဲ့တော့လူပြည်လာတာအရှုံးညဟင် ကုန်ရောင်းကုန်ဝယ်ဌာနတိုင်းမဟုတ်ဘူးလားမှန်ပါဗျာအဲဒီကုန်စီတိုင်းမှာတို့အရှုံးဖို့လာတာလားမြတ်ဖို့လာတာလားမြတ်ဖို့အဲ့ဒါမေးကြည့်လူပြင်ကဘာလို့လာတာတော့ခွာမမတိဒီစကားကိုမေးကြည့်မှန်ပါဗျာဟင်ပြီးတော့တယောက်နဲ့တယောက်ပေးမှုကမ်းမှုဟင်ပြီးတော့သီလရဲ့သီလထောက်တည်မှုဒါတွေကတော့တို့ဟိုဘာသာတိုင်းမှာရှိတယ်ကွယ်တစ်ဖက်ကပြောရရင်လေဟာဘာသာတိုင်းမှာရှိတယ်အဲသူသူဘာသာသူဘာသာအပေးခံနေမရှိဘူးလားဗျာဒါနတွေရှိပါတယ် သီလာကောသူ့အကျင့်နဲ့သူတော့ကျင့်မနေဘူးလားဗျအဲဒီလိုက်ရှိပါတယ်ဘာဝနာတော်မှတို့ဘာတော့တိတ်ရဲ့ငြိမ်တဲ့အေးချမ်းခြင်းဆိုတဲ့သမထဘာသာတိုင်းမှာရှိတယ်ရှိပါပါဟင်ဝိပဿနာကမရှိတာဟင်ပြီးတော့အနိစ္စဒုက္ခအနတ္တလို့ခေါ်တဲ့လက္ခဏာ၃ချက်ထဲမှာတခြားဘာသာမှာလည်းအနိစ္စဒုက္ခရှိတယ်အနတ္တလားမရှိတာမှန်ပါပါအနတ္တတခုလားသူ့ဖျားဖို့မှာပေါ်တာမှန်ပါပါဟင်အဲ့တော့သူဗုဒ္ဓဘာသာရဲ့ဟိုသူများတဲ့ထူးခြားတဲ့အမြတ်ဆုံးကတော့အနတ္တရဲ့ ဟုတ်ကလားဗျမှန်ပါဗျဟင်ပြီးတော့တို့ဝိပဿနာရဲ့ဟုတ်ကလားဗျပြီးတော့သူတို့ရဲ့လမ်းဆုံးဖြစ်တဲ့မက်မှန်ပါဗျတို့မှာလမ်းဆုံးရှိတယ်မှန်ပါဗျဟင်ဟင်တခြားရဲ့လမ်းဆုံးဆိုတာပြမမဟုတ်ဘူးလားမှန်ပါဗျပြမလမ်းဆုံးကပြန်ကိုယ်ဦးမှာကိုယ်မှာပါဗျဟင်တို့မြေကြီးနာလမ်းဆုံးထင်တယ်ပြထားကြတော့အဲမြေကြီးနာလမ်းဆုံးကြတော့ပြထားကဟိုသွားတာကပြန်ကိုယ်တာလားပြန်ကိုယ်တာအဲကိုယ်ပြရှိတယ်အဲ့တော့မြမပြည်ဆိုတာဟိုမြေကြီးနာလမ်းဆုံးဟာမျိုးဟုတ်တယ်ပြန်ကိုယ်ဦးမှာဖို့မှန်ပါဗျ ဟင်အဲတို့ဟာကအဲ့ဒီမြကြီးနာလမ်းဆုံးနေမဟုတ်တော့ဘူးအဆုံးရဟုတ်ပဲအဆုံးထိရောက်သွားမှန်ပါပါဟင်ဟွာဘောတန်လိုင်းရောရထားရောတောက်တဲ့နေရာရောက်မှန်ပါပါဟုတ်တယ်ဟင်ဟင်ဟင်အစွဲကြောင့်ဖြစ်တဲ့ရုပ်တွေအကုန်ပယ်လိုက်တော့တာနိဗ္ဗာန်တန်တိလက္ခဏာလို့ဆိုထားတာအမိတာအေးတာကလေးရှိတယ်ဟင်တို့တော့သူ့မှာရုပ်ဟဲနိုင်ရလို့မရှိဘူးတဲ့ဟင်တောင်အာနိမိတာပိစုပ္ပထာနာဟွာယုနိမိနာဟိုယောက်ျားရုပ်မိန်းမရုပ်မရှိဘူးတဲ့ဣသုတိရပါနဲ့ သူ့မှာသေဟိုသေစရာရုပ်မှမရှိတာဒါမို့သူ့မှာသေရခြင်းလို့လည်းမရှိဘူးအဲ့တော့နိဗ္ဗာန်ရဲ့အရာမှာဒီသုံးချက်နဲ့ထောက်ကြည့်ပါတဲ့အဲ့တော့မရှိဘူးလားဆိုရင်ရှိတယ်ရှိသလားဆိုတော့မရှိဘူးဟင်ခုလိုမှမမြင်ရတာဘူးဟင်အဲ့ဒီအဆုံးထိသွားနိုင်လားအဲ့တော့ဒီတတ္တပါတိမနဲ့တခါသွားလိုက်လို့မတခါကြတယ်ဆိုတာအပေဘုံကိုသွားမဲ့ခကြီးတခါဆုံးတာမှန်ပါဗျာ ဟင်ဟင်တခါတခါအနာကမကြတယ်ဆိုတာဒါခင်ဗျားတို့စကားလို့ပြောတာဗမာလိုတော့ဖြင့်ကာမဘုံကခကြီးကိုပြီးဆုံးသွားကျွမ်းကိုမလှဲ့တော့ဘူးရေကျင်းလားလို့မဟုတ်ဘူးဟုတ်တယ်ဟင်အရဟတမဲ့ကြတယ်ဆိုတာကဒါကြားကောင်းအောင်ပြောတာဟင်အဲဘဝဒုက္ခကိုအပြီးဆုံးသွားကျွမ်းကိုမလှဲ့တော့ဘူးဟုတ်ကလားအဲ့တော့ဘာယဒုက္ခကာမဒုက္ခဘဝဒုက္ခအဲတို့ဒီဒုက္ခသုံးခုကဆုံးတာကိုအဲ့ဒါမဲ့သုံးခုပဲတခါတခါနဲ့နာခဏ ဟိုနှစ်ခါပယ်ရတာဟုတ်ကွ။ဒါဘာဖြစ်လို့တော့ဒီကာမဂုဏ်ခံစားမှုကတိဋ္ဌံဘဝကသာဘယ်ဘဝမှလုပ်ဘူး။မှန်ပါဗျာ။ဟင်သူ့တဲ့ကြီးတဲ့အတွက်သူ့ကိုနှစ်ခါခုတ်မှသူကသေးတာ။မှန်ပါဗျာ။ဒါမို့အဲ့ဒီမှာနှစ်ချက်စင်ခုတ်ရတယ်။မှန်ပါဟင်အေးအဲ့ဒါမကြတယ်မကြတယ်ဆိုတာအဲ့ဒီခီးဆုံးပြီးဟင်ဆုံးတဲ့ဟိုဘက်ဆုံးသွားဟုတ်ကလားဗျဟင်အဲ့ဒါကိုပြောတာအဲ့ဒါကိုတခါကြီးတို့ကစာလို့တော့မကြတယ်လို့တုံး ဟင်မကဆိုခကြီးမဟုတ်ဘူးလားမကြတယ်ဆိုခကြီးဆုံးသွားပြီလို့ဆိုတယ်မှန်ပါဗျာဟင်အဲ့ဒါလည်းတို့ဗုဒ္ဓဘာသာမှာပဲရှိတယ်ထင်တယ်ဗျာမှန်ပါဗျာဟင်မှန်ပါဗျာအဲ့တော့ဗုဒ္ဓဘာသာရဲ့ဟိုတို့သူများတဲ့ထူကြတဲ့ဝါဒကတော့အနတ္တရဲ့လားမှန်ပါပြီးတော့ဝိပဿနာရဲ့လားပြီးတော့မဖို့နိဗ္ဗာန်ရဲ့ဒါပဲထူကြမှန်ပါကျန်တဲ့ဘာသာဖြစ်ဖြစ်ရှိတယ်အဲ့တော့တို့ဗုဒ္ဓဘာသာဘာလို့ဝင်တယ်လဲမိတ်ဆွေ ဒါလို့လည်းမေးကြည့်ကြတာမဟုတ်မှန်ပါဗျာဟင်တို့လူကြီးကိုဘာလို့လာတာလဲဆိုတဲ့စကားတခွန်းမှန်ပါဟင်အဲ့တော့ဟိုအများရခြင်းလို့လာတာလားအရှုံးပေါ်ခြင်းလို့လာတာလားအများရခြင်းလို့လာတယ်ဆိုတော့အဖြေတစ်ခုပေါ်လာလိမ့်မယ်မှန်ပါဗျာဟင်ဒါပြီးရင်ဗုဒ္ဓဘာသာငါဘာလို့ခံယူတယ်လဲဒုတိယမေကိုမေးရမယ်မှန်ပါဗျာဟင်ဟင်ဗုဒ္ဓဘာသာဖြစ်သွားလို့ရှိရင်ဘယ်နဲ့တော့ရှုံးတော့မလားမြတ်တော့မလားမြတ်ဗုဒ္ဓဘာသာအရှင်းရှင်းမြတ်ပါပါဗျာအေးမြတ်တဲ့ဘယ်မြတ်တော့မယ်မှန်ပါ လောကီယာကကြည်လည်းမြတ်မှာပဲလောကုတ္တရာပဲကြည်လည်းမြတ်မှာပဲပင်လျာကြည်ကြည်လေဘုရားရှင်ဟာဟင်ဟိုရှိသမျှဘယင်တွေရဲ့မင်းမဲမဟုတ်ဘူးလားမှန်ပါဗျာအဲလူရောနတ်ရောပြမာတွေရဲ့မင်းမှန်ပါဗျာအဲလောကီမှာတော့မမြတ်ဘူးလားဗျာမြတ်ပါဗျာဟင်လောကုတ္တပဲလည်းမြတ်ပါဗျာနှစ်ဖက်မြတ်ကြီးပါမှန်ပါဗျာအဲ့ဒါအမြတ်ထွက်သွားတာဒီဗျာအမြတ်ရခြင်းရဲ့အဲ့လိုလောက်ရမှာမှန်ပါဟင်အဲအပယ်လေးပုံကတစ်ခါလုတ်ပြီဆိုတော့အမြတ်တော့တစ်ခါတော့ထွက်သွားပြီမှန်ပါဟင် အဲ့လောက်ထိတို့လောက်ရမယ်ဗျာအဲ့တော့အရွယ်ကောင်းနှုံးလေးလောက်ကြသားမှာဟင်တို့ ဖရာလက်ထက်တုန်းကကြားပါလိမ့်မယ်ဟိုတို့တို့เจ้าမှာဆိုရင်ပုံတော်ဝါရထုံမာစာတယ်ပါတယ်လေရှေးတယောခါပြပါရဝယ်ဆိုတာလေဟင်ကြားဘူးသီးလားဟဲ့ပုံတော်ဝါရလေတုံငင်ကြရဆိုကြရတာအဲ့ဒါတို့ဖရာလက်ထက်တုန်းကဗာရာဏသီတီကဒနပလတတိတာမှန်ပါဗျာသူကဂရေရှိတယ်ကျော်ပါမှန်ပါဗျာဂရေရှိတယ်ကျော်ပါလား သူကဂတိ80ကျော်ရတယ်လို့အဲ့ဒီဒနာပလတထေသားကိုသူနဲ့တီးပွားဒန်းလူဖြစ်တဲ့တူရီရောသမီးပိုင်ရှင်သွားပေးတာအဲ့တော့သူ့သမီးကအမွေရတော့လေဂတိ80ပဲအဲ့တော့သူဂတိ160ကျော်ရတယ်တထေသားအဲ့ရှိခိတုံကတော့သူကမင်းတိုင်မင်းမဖြစ်ဘူးဗျပစ္စည်းရှိတဲ့ပုဂ္ဂိုလ်ကအဲ့တို့ကုန်တယ်ကြီးတွေအဲ့လိုပစ္စည်းရှိတဲ့ပုဂ္ဂိုလ်တွေဟာသူတို့မှအကြံဉာဏ်ကောင်းတယ်အဲ့တော့ဘယင်းကသူတို့စီအကြံဉာဏ်ကောင်းမြဲယူရဟင် စီဝါရေးရာကိစ္စကြတော့သူတို့ဆရာတင်ရတယ်ဘယင်းကစီရေးဆရာကတတ်နိုင်တာကိုဟင်အဲ့ဒါသူတို့ကိုညီတောင်းရတာလားအဲ့ဒါဟိုသူတို့ဟိုဘေးစီကိုခါသားအမြဲဝင်ရတယ်အဲ့တော့ဝင်းတော့အရက်သမားတွေကအရက်ဖိုးလိုချင်တော့သူ့သွားမြားတာပေါ့ပထမတော့တော့ကောင်းတဲ့ရက်ပေါ့ဟင်ဟိုစားကောင်းတဲ့အမီလေးနဲ့တထိန်မင်းကြီးဘယ်လိုဘယ်ကဲတို့ရဲ့ယူသေးပါကြီးခမညာဟင်ကျိုးဆိုပါကြီးခမညာပေါ့ဟင်အဲ့လိုလို့တော့ပထမတော့နင်းနေပေါ့မဖြစ်ဆွေဖြစ်ပေါ့ဟင် အဲ့တော့မိဖြစ်ဆိုလောက်တာနောက်တော့ဆွေဖြစ်ဖြစ်သွားတော့တယ်ပထမတော့လောက်တာမိဖြစ်လောက်ပဲဗျနောက်တော့ဆွေဖြစ်ကိုဖြစ်သွားရဆိုတော့အရက်နဲ့ကိုရှင်မျိုးတော်ရောဗျဟင်အဲ့လောက်တော်လာပြီဆိုရင်တော့အရက်သမားကတော့ငွေချူပြီအဲ့တော့အရက်သမားတွေနဲ့ဝိုင်းတောက်လိုက်ကြတာကုန်းရောသူကလေးရှိတယ်အဲတခါမရကလည်းဟိုညူစုတယ်မရမဟုတ်သင်ဘာလှုပ်လှုပ်ဆိုတော့တခါသူ့ပါတဲ့ကလေးရှိတယ်လည်းပြီးကုန်းရောဗျမှန်ပါဗျတခါသူ့သူများစီကနေဟိုဟိုသူ့ရောင်းဝယ်လှုပ်ထားတဲ့ပစ္စည်းတွေပေါ့ဗျာ အဲ့တော့သူ့မှာစည်ရင်းရဲ့အင်းရဲ့ဘာမှနားလဲတာမှမဟုတ်ပဲနားလဲလဲမူးနေမှာတော့မေ့နေပြီမှန်ပါဗျာဘုံဘုံမေ့ရတဲ့အထက်မူးနေမှာတော့ဘာမှမရတော့ဘူးမှန်ပါဗျာအဲ့တော့ဟိုကလိန်လိုဒီဒီဒီကလိန်လိုလေးနဲ့နောက်ဆုံးသူတို့တိုက်တီရောဘာတွေရောအကုန်လုံးဆင်းပြီးတော့ကိုလင်မယားနှစ်ယောက်တောင်းစားနေရတယ်မှန်ပါဗျာဟင်တထောင်သားဘဝရောက်တယ်ဟင်အဲ့တော့သူ့မိဘတွေကတော့ထင်ပါပဲဟေ့ဒုသတိတဲ့တော့ ဟင်မဆင်းရဲတော့ဘူးကွာလို့ထင်လိုက်မယ်သိချလက်ချကြီးကိုမျက်စိမိတ်သွားလိမ့်မယ်သမီးဘက်ကရောအဲ့တို့ဂရေချစ်ဖယ်ချစ်ဖယ်နှစ်ဦးပေါင်းထားတာဗျသူများတို့ဂရေလေးတဲ့30မဟုတ်ဘူးဗျဟင်အဲ့တော့ဂရေချစ်ဖယ်ဆိုတာတန်းချစ်ရလားအဲ့တော့သူကတန်း66 6ဟာဟင်တန်းကျော်တထေးတွေအဲ့ဒါဒုံသားဖြစ်တယ်အဲ့တရက်တော့သူမိဂရာဝုံရှိလားအဲ့မိဂရာဝုံမှာနန္ဒီယ ဟိုတကြွယ်တိတောက်ထားတဲ့ကြောက်နေရှိတယ်အဲ့ဒီမှာဘုရားရှင်သတင်းသုံးနေတဲ့အချိန်သူတို့ကဘုန်းကြီးတွေရဲ့ဆွမ်းကြံကုန်းကြံကိုတောင်းစားဖို့လာဆောင်ဟင်လာဆောင်နေတယ်အဲ့တော့ဘုရားရှင်ကဆွမ်းစားပြီးတော့ပြုံးတော်မူတယ်ပြုံးတော်ဟိုတို့ညီတော်အနန္ဒအရှင်ဘုရားဘာလို့ပြုံးတာတော့အဲအဲ့ဒီမြောက်ကိုကြည့်ပြီးကွယ်အဲ့ဒီမြောက်ကပထမအရွယ်ကတာသူတို့စီးပွားရေးလုပ်မယ်ဆိုလို့ရှိရင်သူပထမရန်သာတတိဖြစ်နိုင်တယ်မှန်ပါပါ ဟင်တကယ်လို့ကွာတဲ့အဲ့ဒီပထမရွယ်ကအဲ့ဒီလောကီစီးပွားရေးမလုပ်ဘူးပေါ့လောကုတ္တရာစီးပွားရေးလုပ်မယ်ဆိုလို့ရှိရင်အဲ့ဒီသူ့လင်ယောက်ျားညာနာဖြစ်မှာကွာအဲ့ဒီမိမဟာအနာဂတ်ဖြစ်မဲ့မိမပဲတဲ့အဲ့တော့ပထမအရွယ်ကတော့ထားကွာဒုတိယအရွယ်ကျမှသူတို့တတိလည်လာပြီးစီးပွားရေးလုပ်မယ်ဆိုလို့ရှိရင်တဲ့သူဒုတိယရာသာတတိဖြစ်နိုင်တယ်တဲ့လောကီမှာလေလောကုတ္တရာဘက်မှာလင်ဖြစ်သူအနာဂတ်နဲ့မယားဖြစ်သူတခါတခါနဲ့ဗျာဟင်ဒီကဲလို့တတိယအရွယ်ကျမှလုံးအောင်ကွာတဲ့ အဲ့ဒီချိန်လှုပ်လို့ချင်းလဲသူတို့မှာတတ္တိယနာတထေလောက်တော့ဖြစ်နိုင်နေတယ်တဲ့ဗျာဟင်တကယ်လို့တို့ဟိုလောကုတ္တာဘက်ကိုလုံးမယ်ဆိုလို့ရှိရင်လင်္ဟာတကာရဏဆင့်ကိုရောက်သေးတယ်ကွာမရသောတာပန်ဆင့်ရှိနိုင်တယ်တဲ့အခုရထားတဲ့ဘဝလေးဟင်အချိန်ကဒီလောက်ကုန်ခံဟုတ်လားဟိအရွယ်လေးဒီလောက်ကုန်ခံကိရိတာလေးဒီလောက်လွှမ်းမိုးခံပြီးဟင်သူတို့လုံနေကြတဲ့အတွက်မြင်တဲ့အတိုင်းပဲကွာတဲ့ဟုတ်ကလားဟင်ကဲတို့ဟောဖို့ဘယ်လို900ဆိုပါလား မိုက်ပုံပြမှာဟင်900ဆိုလားမိုက်ပုံပြမှာဟင်ဟင်900ဆိုပြမှာပါဟိုဟုတ်ပါမလားအဖိုးရဟင်ဟင်တိမ်သူတွေမျောတော့ဘူးလားဖိုးရဟင်မျောရောမျောမှာပါဟုတ်ကလားဟင်ပြောရဲဒိုးတွေလည်းတထောင်းသားတွေနေမှာပါပဲအိမ်ကတော့တောင်းစားနေတာထင်တယ်ဟင်အယောင်းဝယ်လို့တော့ဟောဟင်ကိုကိုကကုန်ပြည်စည်းပေးပြီပိုက်ဆံပါလို့ရတော့ဟုတ်ကလားမှန်ပါဘူးကိုကဝယ်တော့ဟောကိုကပိုက်ဆံပေးပြီ ဟုတ်ကလားဟင်ဟိုတို့ဒီရောကောက်ဆိုင်မှာတော့ဟောတပတ်ကကောက်ဆိုင်ခပေးပြီးအဆိုင်ခိုင်းရတာတောင်းအောင်ပါပဲဟင်ဟိုကောက်ဆိုင်တဲ့ဘက်ကတော့ကောက်ဆိုင်ပြီးဘာလို့အောင်မလုပ်အဲဒူကောတောင်းသားကလွတ်လွတ်လားဟုတ်ကလားဟင်ဟင်တိုင်းတို့ဒီဒီပြားဟာတွေတောင်းသားမျိုးတွေသူပြောမှာတော့ခဏနေမှာခဏနေပါဗျာဟင်ဟိုမမလူကြတဲ့ကမမပြောမှာဟင်ရပြောကြတယ်ဘယ်တော့တော့ခဏနေဟုတ်ကလားဟာအင်္ဂလိပ်ကဟာတွေတောင်းသားမျိုးတွေ ပြောပါဗျာတပည့်တော်တော့ဘယ်ပြောပြောခံနိုင်ပါဟုတ်ကလားမှန်ပါသူကြားတဲ့ကြမှာပြောမှာဘယ်ကြားပြောပြောခံနိုင်ပါလဲဗျာတင်းသားတွေကကြီးညာလေးရရင်တော့ဘယ်ကြီးညာကြီးညာခံနိုင်ပါလဲဘာဖြစ်လို့တော့အကြည့်အကြည့်တိုင်းပါပဲဟာမရှိတာကြီးမင်းပဲ့နေကွာကိုအိမ်ကကိုသမင်းကိုချက်စားနေတာကိုတကောင်ကပြောလို့ခဏမကွာတော့တော့မဟုတ်ပါဘူးခင်ဗျာဟင်အဲ့ဒါကအဲ့ဒါကတကယ်မဟုတ်ပါဘူးခင်ဗျာဟုတ်ကလားဟဲ့ဟိုတောင်းရစီတောင်းရပါမယ်ဟင်ဟင်ပြီးတော့ဟိုပိုက်ဆံလေးရလာတဲ့ပိုက်ရှင်အားရတာထင်တယ်မှန်ပါပါဒါကနေကြငါ30ပြီးပါအောင်ဟဲ့ ပါသေးလားမှန်ပါတယ်ဘယ်တစ်ခါတော့ရတော့ဟုတ်ကလားဟဲ့ဟင်ကြရတော့ကိုပိုက်ဆောင်မလို့အိမ်ကြတော့ပိုက်ရှင်အားလေးရရောဟင်ဟင်ခကြီးဆွဲမဲ့တံပဲနဲ့တို့ဟုတ်ကလားအဲ့တုံးသားပဲလားမင်းတို့ဒီမိငါတရားလောက်ပေးပါဦးပါသေးလားဟင်ငါပဲသွားမလို့ဟင်ငါပဲသွားမလို့ဒီမိငါဘယ်လောက်ပေးပါဦးပါသေးလားအဖိုးဟောဆိုင်တုံးသားတယ်ပေါ့ဟင်တို့တော့ကြောက်မှာမင်းကလည်းတုံးသားတွေကြီးတယ်တို့ခံနိုင်မလားဖို့ ဘာဖြစ်လို့လို့ဟောမဟာတို့ကိုရင်ချင်းတက်သွားပြီလေဟဲ့ဟင်ဟာဘသူကအောင်လက်မပေးထားတော့တို့သူ့ကိုဟင်အဖိုးချင်းအိမ်နီနာချင်းပဲသူတို့ဟင်ဘယ်နဲ့တော့ဖိုးချင်းအရင်ချင်းကြည့်သွားပြီလေတို့ဟိုဘက်ဖိုးကတော့ဒီဘက်ဖိုးကဘယ်နဲ့တော့ဟင်ဟင်ဟင်ကိုဘက်ကရေချင်းရှိပြီလေဗျဒုဘက်ကဖိုးရောဘယ်နဲ့တော့ဟင်အဲ့တော့ဟိုမှတရောင်းသားမဟုတ်တို့လည်းကာမတရောင်းသားတွေပဲဟင် ကိုကတော့အာဟာရတရောင်းစားဟဲ့တို့ကကာမတရောင်းစားတွေဟင်အဲ့တော့တို့လည်းဒီလူကြီးနဲ့တရောင်းစားလေးနဲ့တွေလုပ်နေကြနေဩရတဲ့အရွယ်လေးတိုင်အားထုတ်ကြကဲနာကြစို့သာသာ